24ရက်နေ့10လပိုင်း2021ခုနှစ်ယနေ့ဦးဇင်းတို့မဟာသရုပ္ပဌာနာတုတ်အာနာပါနာအပိုင်းကတော့ပြီးသွားပြီအဲ့လောက်၄ဆင့်လောက်ပဲဦးဇင်းတို့ကျင်ဒီဒါကျင့်တတ်သွားပြီဒီလောက်ဆိုလို့ရှိရင်အဓိကကတော့မြတ်စွာဘုရားတိုက်ရိုက်ဟောတော်မူခဲ့တဲ့ မဟာသတိပဋ္ဌာနာတုတ်တန်ကြီးအတိုင်းဘုရားမှာကြင့်ကြံဘူးသွားအောင်လို့ဦးဇင်းရနော်အဲ့တော့ဒုတိယဒါအာနာပါနကာယကတာတတိဟိုကာယ ानु ပတနာထဲမှာပဲပါသေးတယ်ဒီဘိုင်းကလည်းဣရိယာပထဣရိယာဘုတ်အပိုင်းနော်သွားစဉ်ရက်စဉ်ထိုင်စဉ်လျှောင်းစဉ်စသည်တို့၌ ကို၌ဖြစ်သော အမှုရာကိုဣရိယာပုဟုခေါ်သည်သွားရထိုင်လျောင်းအဲ့ဒါကိုဣရိယာပုလို့ခေါ်ပါတယ်တဲ့တာမန်အသွားနှင့်တတိပဋ္ဌာန်အသွားတဲ့သွားလျင်သွားသည်ဟုသောအတိမျိုးကို လူမဆိုထားပြီးတလိษံများပင်သိနိုင်သည်ကမှန်၏ထိုတာမန်အတိမျိုးကတတ္တဝါဟုသောအယူကိုမစွန့်နိုင် အတ္တဟူသောအမှတ်တင်ညာကိုလည်းမခွာနိုင်ကမ္မထံလည်းမဖြစ်တတိပဋ္ဌာန်ဘာဝနာလည်းမဖြစ်သွားရင်သွားတယ်ရရင်ရက်တယ်ဆိုတာဒါကတော့လူလည်းသိတယ်တိရစ္ဆာန်လည်းသိတယ်တဲ့ဒါပေမဲ့အတိချင်းကွာတယ်နော်အဲ့ဒီသွားရင်သွားတယ်လို့တိရစ္ဆာန်တွေသိနေတဲ့အတိဟာနော်အတ္တတင်ညာအဲ့ဒါဒီအမှတ်တင်ညာဒီဘာမှမခွာနိုင်ဘူးနော်သွားသွားတာပဲသိနေတာပဲ အဲ့ဒါကြောင့်မို့ကမ္မထမ်းမဟုတ်ပါဘူးတဲ့နော်အတ္တဟုသောအမှတ်တင်ညာကို မခွာနိုင် ကမ္မထမ်းလည်းမဖြစ်တတိပဌံဘာဝနာလည်းမဖြစ်ပါဘူးတဲ့နော်ဒါတလိ္ဆန်တွေတွားနေတဲ့အသွားနည်းကိုဆိုလိုတာဤယဟန်ဤတွားခြင်းကိုတည်သောအတိတီကတတ္တဝဟုသောအယူကိုစွန့်ဤယဟန်နေတွားတယ်လို့ကြင့်တဲ့တွားရင်တွားတယ် ကျင့်တယ်ဆိုတဲ့ဟာကတဲ့တတ္တဝါဟူသောအယူကိုစွန့်နိုင်၏အတ္တတင်ညာကိုခွာနိုင်၏ကမ္မထံလည်းဖြစ်တတိပဒံဘာဝနာလည်းဖြစ်၏ထို့ကြောင့်သွားလျင်သွားသည်ဟုသိသည်ဟူသော စကားတော်သည် ခွဲဆာသောတလိ္ဆန်တို့နှင့်တကွတာမန်လူတို့၏အတိမျိုးကိုရည်ရွယ်သော စကားမဟုတ်ဟုဆိုအပ်၏တဲ့သွားမှုနှင့်ဆက်၍မေခွန်း၃ခုကောဂစ္စတိ မြည်သူသွားသည်တဲ့ကောကိစ္စတိမြည်သူသွားသည်သွားတတ်သောအတ္တကောင်ငါကောင်ရှိသလားတဲ့နော်ကောကိစ္စတိကတ္တဂမနံမြည်သူဤသွားမှုနီးတဲ့ကတ္တဂမနံမြည်သူဤသွားမှုနီးသွားမှုဤပိုင်ရှင်ငါကောင်အတ္တကောင်ရှိသလားဒီသွားတဲ့အခါနော်သွားတတ်တဲ့ သွားမှုပိုင်ရှင်ဖြစ်တဲ့ငါကောင်အတ္တကောင်ဆိုတာရှိသလားကိင်ကာရဏကိစ္စတိဘာကြောင့်သွားသည်။သွားမှုဖြစ်ပေါ်လာခြင်းအကြောင်းကဘာလဲတဲ့ဒါသွားမှုနဲ့ဆက်ပြီးတော့မေခွန်၃ခုယောဂီ၌တိနာလေလာဖို့အဖြေသွားတတ်သောပုဂ္ဂိုလ်တ attva ဟူ၍တစုံတယောက်မျှမရှိနံပါတ်1နံပါတ်1သွားတတ်သောပုဂ္ဂိုလ်တ attva ဟူ၍တစုံတယောက်မျှမရှိ နံပါတ်1တစုံတယောက်သောပုဂ္ဂိုလ်တ attva ဤသွားခြင်းလည်းမဟုတ်နံပါတ်3စိတ်ကပြုလုပ်သောဝါယောဓာတ်ဤပြန့်နှံ့လှုပ်ရှားခြင်းကြောင့်သွားပေ၏အခုသွားတယ်သွားတယ်ဆိုတာပုဂ္ဂိုလ်သွားတ attva သွားနေတာမဟုတ်ဘူးတဲ့နော်အခုဦးဇင်းတို့ခြေလှမ်းကြီးလှမ်းတယ်လှမ်းတယ်ကြွတယ်မတယ်ဆိုပြီးတော့သွားနေရတာနော်အဲ့ဒီသွားနေတယ်ထိုင်နေတယ်ရနေတယ် အဲ့ဒီဟာတွေဟာတဲ့သွားတတ်သောပုဂ္ဂိုလ်တ attva ဟူ၍တစုံတယောက်မျှမရှိပါဘူးတဲ့တစုံတယောက်သောပုဂ္ဂိုလ်တ attva ဤသွားခြင်းလည်းမဟုတ်ပါဘူးပုဂ္ဂိုလ်သွားနေတာတ attva သွားနေတာလည်းမဟုတ်ဘူးစိတ်ကပြုတ်လို့သောဝါရောဓာတ်ဤပြန့်နှံ့လှုပ်ရှားလှုပ်ရှားခြင်းကြောင့်သွားပေ၏စိတ်တသဝါယောဆိုစိတ်ကသွားခြင်းစိတ်ဖြစ်လို့နောက်က စိတ်ကနေမှ ဝါယောဓာတ်ကိုတွန်းကန်ပေးလိုက်တာစိတ်ကြောင့်ဖြစ်သောဓာတ်ဝါယောနာနောကိုဝယ်တိသွားသွားခြင်းစိတ်ကြောင့်နောက်ကအဲ့ဒါဒီစိတ်တဝါယောဓာတ်တွေကိုအကုန်လုံးကိုတွန်းကန်ပြီးတော့လှုပ်ရှားပေးလို့သွားနေတာပါတဲ့စိတ်ကပြုတ်လို့တဲ့ဝါယောဓာတ်အဲ့ဒါပြန့်နှံ့လှုပ်ရှားခြင်းပဲဖြစ်ပါတယ်တဲ့ပုဂ္ဂိုလ်သွားတာတတ္တဝါသွားတာမဟုတ်ဘူးတဲ့ပထမငါသွားမည်ဟုသောသွားလို့စိတ်ဖြစ်ပေါ်လာ၏တဲ့နော် သွားမယ်ဆိုရင်နံပါတ်1ကသွားလိုစိတ်ဖြစ်လာတယ်ထိုစိတ်သည်ဝါယောဓာတ်ကို ဖြစ်စေ၏နော်စိတ်ကဝါယောဓာတ်ကိုဖြစ်စေတယ်ထိုဝါယောဓာတ်သည်ကာယဝိညာဉ်ဆိုသောတွန်းကံမှုတတ္တိအထုကို ဖြစ်စေ၏တဲ့တွန်းကံမှုတတ္တိကိုအဲ့ဒီဝါယောကနေမှဖြစ်စေတယ်နော်စိတ်ကြောင့်ဖြစ်သောဝါယောဓာတ်ဤပြန့်နှံ့ခြင်းကြောင့်တကိုယ်လုံးရှေ့သို့ ရှေ့သို့ဆောင်သွားခြင်းရွှေ့သွားခြင်းကိုသွားသည်ဟုခေါ်ပါသည်တဲ့။ဦးဦးဇင်းတို့သွားနေတယ်သွားနေတယ်ဆိုတဲ့နေရာမှာပုဂ္ဂိုလ်သွားတာလည်းမဟုတ်အတ္တသွားတာလည်းမဟုတ်ငါသွားနေတာသွားခြင်းနဲ့စိတ်ကပေါ်လာလို့နောက်ကယုတ်ကြီးကလိုက်ပေးနေရတာအဲ့ဒီနောက်ကဝါယောဓာတ်ကယုတ်နော်ယုတ်တရားအပိုင်းတွန်းကန်လှုပ်ရှားပြီးရွေလျားနေရ အဲ့ဒီရှေ့ကသွားကျင်စိတ်လို့ဖြစ်တာတဲ့ဒါလေးကို မင်းကွန်တိပိဋကဆရာတော်ကြီးကမဟာဗုဒ္ဓမင်းတွဲထဲမှာသွားလို့ရလို့ထိုင်နေလို့အိတ်လို့စိတ်ဟု သည်တဲ့ဒါသွားလို့ရလို့ထိုင်နေလို့အိတ်လို့စိတ်ဟုသည်စိတ်ကြောင့်ဖြစ်သောဓဝါယောနာနောကိုဝယ်ပြီးတဲ့ 我有片多，有的薄，有多多为一。不过没多，我没多，有多两片的。不过没一，我没一，有一两片的。不过没太，我没太，有太两片的。不过没爱，我没爱，有爱两片的。 ပုဂ္ဂိုလ်မကွေငါမကွေရုပ်ကွေဉာဏ်ဖြင့်သည်ပုဂ္ဂိုလ်မဆငါမဆရုပ်ဆဉာဏ်ဖြင့်သည်တဲ့ဒါမင်းကုန်တိပိဋကဆရာတော်ဘုရားကြီးဒါနားလည်အောင်လို့သွားတယ်ရက်တယ်ထိုင်နေတယ်နောက်သွားခြင်းနဲ့နောက်သွားလို့ရက်လို့ထိုင်နေလို့အဲ့လိုစိတ်ဟူသည်နော်အဲ့ဒါလေးကိုလင်္ကာလေးလောက်ထတာစိတ်ကြောင့်ဖြစ်သောဓဝါယောနာနောကိုဝေတိ အိတ်ချင်တဲ့စိတ်ပေါ်တယ်အိတ်တယ်စားကျင်တဲ့စိတ်ပေါ်တယ်စားတယ်သွားကျင်တဲ့စိတ်ပေါ်တယ်သွားတယ်ရှေ့ကသွားကျင်တဲ့စိတ်စားကျင်တဲ့စိတ်ကအရင်ဖြစ်လို့နောက်ကနေမှရုပ်ကြီးကလိုက်သွားနေရတာလို့အဲ့လိုနားလည်ထားမယ်နော်မြေယထာသွားသည် ခုဆိုရ၌သူ့အလိုလိုသွားနိုင်သော မြင်ထားမည်သည်မရှိပေမြင်ထားဤသွားတယ်သွားတယ်ဆိုတာသူ့အလိုလိုမြင်ထားဤကသွားတာမရှိပါဘူးတဲ့ မြင်းလေးကောင်ရှင်တက်၍ယထာမောင်းသမားကမောင်းနှင်မသာလီမြင်းထာသွားသည်ဟု ဆိုနိုင်တယ်တဲ့ရှေးခေတ်ကလည်းမြင်းလေးကောင်နဲ့ကပြီးတော့မှ မြင်းထာကိုသွားတာဤအတူတဲ့ကိုသည်မြင်းထာနဲ့တူဤသွားလို့ရက်လို့ထိုင်လို့လျှောက်လို့သောစိတ်သည်ယထာမောင်းသမားနဲ့တူဤတဲ့နော်ဤတူကိုသည်ခန္ဓာကိုယ်ကြီးရဲ့မြဲထားနဲ့တူတယ် ခန္ဓာကိုယ်ကြီးကမြေအထားနဲ့တူတယ်သွားလို့ရက်လို့တဲ့စိတ်ကမြေအထားမောင်းသမားနဲ့တူတယ်တဲ့ထိုစိတ်ကြောင့်ဖြစ်ပေါ်လာသောတောင့်တင်းလှုပ်ရှားမှုဝါယောဓာတ် လေးမျိုးသည် မြင်းလေးကောင်နဲ့တူ၏နော်ထိုဝါယောဓာတ်ကြောင့်လှုပ်ရှားမှု ကိုယ်မူရာအထုကာယဝိညာဉ်ကိုဖြစ်စေ၏ထိုအခါသွားခြင်းရခြင်းထိုင်ခြင်းလျှောင်းခြင်းဟု ခေါ်စရာဖြစ်ပေါ်လာ၏ ထိုသွားမှုစသည်ကိုတတ္တဝါသွားသည်ငါသွားသည်စသည်ဖြင့်ခေါ်ဝေါ်ပြောဆိုယုံမြတာဖြစ်ပေသည်သွားတတ်သောတတ္တဝါကောင်ငါကောင်ဟူ၍ကမရှိပါခုသွားတယ်ရက်တယ်တကယ်တမ်းကတော့ဒီနာနဲ့ယုတ်နဲ့သူ့အတူအလုံးလုံးနေတာကြီးပဲဒါကနာကစိတ်ကသွားခြင်းနဲ့အဲကြွခြင်းနဲ့လှမ်းခြင်းနဲ့နောက်ကအဲ့ဒီသွားခြင်းစိတ်ကြောင့် ဝါယောဓာတ်ကိုစိတ်တဝါယောကိုစိတ်ကြောင့်ဖြစ်တဲ့ဝါယောဓာတ်တွေကလှုပ်ရှားလာတာအဲ့ဒီမှာခန္ဓာကိုယ်ကြီးကကြွပေးရတာမပေးရတာလှုပ်ရှားပေးရတာအဲ့ဒီထဲမှာ ပုဂ္ဂိုလ်တ attva ဆိုတာမရှိဘူးအတ္တကောင်ဆိုတာမရှိဘူးလက်ပြကောင်ဆိုတာမရှိဘူးနော်ငါသွားတယ်သူသွားတယ်ဆိုတာမဟုတ်ဘူးအဲ့လိုမရှိဘူးတကယ်တမ်းအရှိရတော့သူ့တဘာဝတည်းသူကသူယုတ်ဓမ္မနန္ဓမ္မတွေသူကသူသွားနေတာကိုညာနဲ့မြင်သေးခြင်းလို့ ရသော်ဘုရားအဲ့ဒါကိုပြောတာနော်ပဇာနာတိအပြားအဖြစ်သိဖို့တဲ့မပြတ်မှတ်နေသောယောဂီသည်တမာတိယင်သောအခါတဲ့ထိုသွားမှုအမူအရာ၌သွားလိုသောစိတ်နှင့်ထိုစိတ်ကြောင့်ဖြစ်သောရွှေရွှေရှားမှုဝါယောဓာတ်ရုပ်အပေါင်းမြတာအစင်းသင် ဖြစ်ပြနေသည်ကိုမျက်မှောက်တွေ့ရ၏တဲ့ဒါကဥစဉ်တို့ဧရိယာဘုတ်တွေတိုင်းဧရိယာဘုတ်တွေတိုင်းမှာ တရားထိုင်တဲ့အချိန်မှမဟုတ်တော့ဘူးเนาะကြံတဲ့အချိန်တိုင်းမှာလှုပ်ရှားမှုတွေတိုင်းထိုင်တယ်လမ်းတယ်သွားတယ်သွားတိုင်းလာတိုင်းကိုအဲ့ဒီပေါ်မှာတတိလေးထားပြီးတော့ तू ကကြည်နေရင်ကြည်နေပါများရင်တဲ့ तू ကဘာဖြစ်လာလဲဆိုတော့မပြတ်မှတ်ပါများလာရင်အဲ့ဒီယောဂီရဲ့အဲ့ဒီတော့မှစိတ်တန်တန်ထဲမှာเนาะ သွားလို့စိတ်အရင်တန်းပြီးတော့သိတယ်။အော်သွားကျင်စဲစိတ်လေးကအရင်ပေါ်လာတယ်။အဲ့ဒါကြောင့်မို့နောက်ကနေမှရွှေလျားတဲ့ဝါရောဓာတ်ရုပ်ပေါင်းတွေအစင်းစင်ဖြစ်နေတာပဲလို့ရှင်းရှင်းလင်းလင်းကြီးသိသွားတယ်တဲ့။ထို့ကြောင့်မြည်သူမျှသွားသည်မဟုတ်သွားတတ်သောအတ္တကောင်ငါကောင်တတ္တဝါကောင်မရှိသွားကျင်သောစိတ်နှင့်တောင်တင်းတွန်းကန်ရွှေလျားမှုရုပ်ပေါင်းများသာရှိသည်ဟု ရှင်းလင်းစွာသိလေ၏ ဤအတိတိဤအတိတိကောဂစ္စတိမြည်သူသွားသည်နိဟူသောပထမမေခွန်းကို ပြေလဲစွာဖြေဆိုခြင်းဖြစ်ပါတယ်သွားတယ်ဆိုတဲ့နေရာမှာအော်အတ္တကောင်ငါကောင်ပုဂ္ဂိုလ်ကောင်တတ္တဝါကောင်သွားနေတာမဟုတ်ဘူးနော်အဲ့ဒီသွားခြင်းနဲ့စိတ်အဲ့ဒီသွားခြင်းနဲ့စိတ်ဖြစ်လို့တောင်တင်းတောကံရွှေလျားမှုရုပ်ပေါင်းမြတာနောက်ကနေမှလိုက်ပြီးတော့ခန္ဓာကိုယ်ကြီးက ဒီကသူ့အတူရွှေလျားနေတာရုပ်နဲ့နာမည်ရှိတယ်လို့အဲ့လိုသိရမယ်လို့ပြောတာပါပဲထို့ပြင်တဲ့တောင်တင်းတွန်းကန်ရွှေလျားမှုဟူသော ထိုသွားခြင်းအမူအရာ၌စီမံခန့်ခွဲနိုင်သော ပိုင်ရှင်ကိုကမတွေ့ရပေဒါဤသွားအောင်ဘယ်သူကနေလှုပ်ပေးနေတာလဲအဲ့ဒါလည်းမတွေ့ရပါဘူးတဲ့သွားလို့သော စိတ်အစင်းစင်းကြောင့်ရွှေလျားမှုအစင်းစင်းဖြစ်နေသည်ကိုသာတွေ့ရပေသည်တဲ့ ထို့ကြောင့်သွားခြင်းသည်မြည်သူဤအမှုများမဟုတ်သွားမှုကိုအစောတရားပိုင်ဆိုင်သောအတ္တကောင်းငါကောင်းဟူ၍မရှိဘူးဟုရှင်းလင်းစွာသည့်ဤအတိသည်ကတ္တဂမနာမြည်သူဤသွားခြင်းဤဟူသောဒုတိယမေကွန်းကို ပြေးလဲစွာသိခြင်းပေသည်ထို့ပြင်ယောဂီသည်မသွားမီကပင်သွားလိုသော စိတ်ဖြစ်သည်ကိုလည်းမှတ်သိရ၏တဲ့မသွားခင်ခြေလက်မလှမ်းခင်ကနေမှ လှမ်းကျင်တဲ့စိတ်လေးကိုလည်းသိရမယ်ထိုစိတ်ကြောင့်ဖြစ်ပေါ်လာသော တွန်းကန်လှုပ်ရှားမှုအဆင်းသင်ကိုလည်းသိရမယ်อืมသွားကျင်တဲ့စိတ်လေးပေါ်လာတယ်အဲသွားမယ်အော်တွန်းကန်လှုပ်ရှားမှုလေးတွေကလည်းတဆင်ချင်းတဆင်ချင်းဖြစ်ဖြစ်လာတာလေးတွေကိုတတိထားရမယ်လို့ပြောတာတွန်းကန်လှုပ်ရှားမှုအဆင်းသင်ကိုလည်းမှတ်သိရထို့ကြောင့်ငါသွားသည်သူသွားသည်ဟူသော ဆိုသောစကားမှာခေါ်ဝေါ်ပြောဆိုယုံမျှတာသည်ငါသွားတယ်ငါလာပြီဒါခေါ်ဝေါ်ပြောဆိုယုံမျှတာပါတဲ့အမှန်ကသွားလို့သောစိတ်ကြောင့်ရွှေလျားမှု အစင်သင်မျှတာရှိသည်ဟုရှင်းလင်းစွာသိတော်ဤဤအတိသည်ကိင်ကာရဏာဂစ္ဆတိဘာကြောင့်သွားသနည်းဟုသောတတ္တိယမေကွန်ပြေလဲစွာသိခြင်းပေသည်နော်အကြောင်းနှစ် သွားခြင်းစသောအမူအရာဖြစ်ဖို့ရန်စိတ်သည်မူရင်းပထမဇဏကအကြောင်းထိုစိတ်ကြောင့်ဖြစ်သောဝါယောဓာတ်သည်အထောက်ပံ့ပေးသောဥပါဒံဘကအကြောင်းဤအကြောင်းနှစ်ပါးကြောင့်သာသွားခြင်းစသောအမူအရာဖြစ်ပေါ်လာ၏ဤအကြောင်းနှစ်ပါးကိုလွတ်၍ကိုယ်စွမ်းရည်တတ်တဲ့ဖြင့်လှုပ်ရှားနိုင်သောတတ္တဝါမြည်သည်မရှိစိတ်ကသွားခြင်းလို့သွားခြင်းတဲ့ဟာကစိတ်ကဒါမူရင်းပဲ နောက်ကဟာကယုတ်ကြီးဟာဝါရော့တက်အိုက်သွားဖြစ်အောင်လုပ်ပေးတာ အထောက်ပံ့ပေးတာနော်အဲ့ဒီအကြောင်းနှစ်ပါးကြောင့်သာလျင်ဒါကိုဇဏကအကြောင်းနဲ့ဥပါဒံပကအကြောင်းလို့ပါဠိလိုသုံးတာအဲ့တော့ပြောချင်တာကတော့စိတ်နဲ့ယုတ်နဲ့ဒီအကြောင်းနှစ်ပါးကြောင့်သာလျင်သွားတယ်ဆိုတာကြီးဖြစ်ပေါ်နေတာကြံတဲ့ပုဂ္ဂိုလ်တ attva တကယ်တမ်းအဲ့ဟာကြီးမရှိဘူးလို့ပုဂ္ဂိုလ်တ attva ပြုတ်အောင်လို့သူကဒါကိုရှင်းပြတာအတ္တက6မျိုးရှိတယ်တဲ့ နော်တယံဝတိအတ္တမိမိအလိုတိုင်းဖြစ်စေနိုင်သော အတ္တအတ္တဤအလိုတိုင်းတတ္တဝါကလှုပ်ပေးရနော်မိမိအလိုတိုင်းဖြစ်စေနိုင်သော အတ္တနိဝါတိအတ္တတတ္တဝါဤတန်ထာ၌မပျက်စီးပဲအမြဲတည်နေသည်ဟုသော အတ္တသာမိအတ္တတတ္တဝါဤပိုင်ရှင်အတ္တအဋ္ဌာယကတတ္တဓွာရ6ပါးကို လိုသလိုစီမံပြီးခိုင်းစေတတ်သောအတ္တကာရကအတ္တတတ္တဝါဤတန်ဌာနအရာရာကို ပြုလုပ်တတ်သော အတ္တဝေဒကအတ္တခံစားတတ်သော အတ္တနော်ဒါကအတ္တလို့ယူဆွဲပုံ6မျိုးကို ပြောတာနော်မိမိအလိုတိုင်းဖြစ်စေနိုင်တဲ့အတ္တကောင်လေးရှိတယ်လို့လည်းယူဆွဲထားကြတာပဲ နော်တတ္တဝါတို့ရဲ့တဏ္ဍာမှာမပြည့်စည်အမြဲတည်နေတယ်ဆိုတဲ့အတ္တကောင်လေးလည်းရှိတယ်လို့လူတွေကယူဆွဲထားကြတတ်တယ်တတ္တဝါဤပိုင်ရှင်အတ္တရှိတယ်တာမီအတ္တဓဝရ6ပါးကိုလိုသလိုစီမာမိ ခိုင်းတတ်တဲ့အရာရှိတဲ့အတ္တနော်တတ္တဝါဤတဏ္ဍာမှာအရာရာကို ပြုတ်လုတတ်တဲ့အတ္တကာရကအတ္တဝေဒကအတ္တဆိုခံစားတတ်တာအတ္တကောင်လေးရှိတယ်လို့ဒါကအတ္တအဖြစ်6မျိုးနော် အဲ့ဒါမျိုးယူဆထားကြတတ်တယ်တဲ့အနတ္တရဲ့အဓိပ္ပာယ်၅ချက်အဝါအာအဝတ်အဝတ်ဒဝဋ္ဌနထေနအနတ္တမိမိအလိုတို့မလိုက်သောကြောင့်အနတ္တအာတာမိကထေနအနတ္တငါခန္ဓာဆိုနေစဉ်မှာပင် ခန္ဓာ၅ပါးတို့ကပြက်သွားလေပြီဖြစ်၍ပိုင်ရှင်မရှိသောကြောင့်အနတ္တ မိမိအလိုသောမလိုက်လို့လဲအနတ္တငါခန္ဓာဟုဆိုနေတယ်မှာပင်ခန္ဓာ၅ပါးကပျက်စီးပြီးတော့သွားပြီးပိုင်ရှင်မရှိသောကြောင့်အနတ္တတုံညာတထေနအနတ္တခန္ဓာ၅ပါးကိုကံစိတ်ဥရုအာဟာရမှာတပါအခြားပြုလုပ်ဖန်သင်းသူဟု၍မရှိသောကြောင့်အနတ္တဒါမြတ်စွာဘုရားရဲ့ဝါဒကအနတ္တဝါဒ ဥဒင်းတို့လောကလူသားတွေရဲ့ဝါဒကအတ္တဝါဒအဲ့အတ္တဝါဒကအတ္တက6မျိုးเนาะအဲ့လိုတွေအတ္တ6မျိုးနဲ့စွဲယူကြတယ်အဲเนาะဒါကကြတော့အနတ္တဆိုတာကတော့မြတ်စွာဘုရားပွင့်မှဒီအနတ္တလက္ခဏာဉာဏ်ကရတာဒါကြောင့်မို့မြတ်စွာဘုရားသာသနာကိုအနတ္တသာသနာလို့ခေါ်တာအတ္တသာသနာမဟုတ်ဘူးလောကလူသားတွေကအပေါ်က6မျိုးနဲ့တခါတည်းအဲအတ္တကောင်လေးရှိတယ်ဝိညာဉ်ကောင်ရှိတယ် ဒီအတ္တကနေသူ့အတူခံစားနေတယ်ဆိုပြီးတော့ဒီလို6မျိုးနဲ့ဒါသူခံစားမှုတွေရှိနေကြတာဒါပေမဲ့မြတ်စွာဘုရားပွင့်လာတဲ့အခါကျတော့မြတ်စွာဘုရားအဲ့ဒါမဟုတ်ဘူးအတ္တကောင်ဆိုတာမရှိဘူးဝိညာဉ်ကောင်ဆိုတာမရှိဘူးလက်ပြကောင်ဆိုတာမရှိဘူးဖန်သင်းနေတဲ့ပုံကိုယ်ဆိုတာမရှိဘူးတကယ်တမ်းကတော့အနတ္တသဘောပဲဒီခန္ဓာ၅ပါးဟာမိမိအလိုတို့မလိုက်တော့ကြောင်းအနတ္တ ငါခန္ဓာငါကိုငါကိုလို့လုံနေတယ်မှာပဲဒါရဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်ဖြစ်ပြက်နေလို့အနတ္တခန္ဓာ၅ပါးကိုကံစိတ်ဥရုအာဟာရမှာတပါ အခြားပြုလို့ဖန်သင်းသူဟူ၍မရှိသောကြောင့်အနတ္တဒါကံစိတ်ဥရုအာဟာရကအကြောင်းတရားတွေကြောင့်မဖြစ်ပေါ်လာတဲ့ခန္ဓာကြီးဒီခန္ဓာ၅ပါးဒီမှာဘယ်ဖျားမှာဖန်သင်းတာမရှိဘူးလို့အဲ့ဒီလိုယူဆတဲ့အနတ္တအထ ပဋိခပဋိခေပထေန အနတ္တဤခန္ဓာ၌အတ္တလိပ်ပြသဘောမရှိရာကထိုအတ္တကိုပယ်ရှားသလိုဖြစ်နေသောကြောင့်အနတ္တအတ္တရကထေနအနတ္တအတွင်း၌အတ္တဟုသောအခိုင်အမာနှစ်သာရအဖြစ်မရှိသောကြောင့်အနတ္တတဲ့ဒါအနတ္တအချက်၅ချက်ပေါ့နော်သောတော်က၃ချက်ရဲ့နော်မိမိအလိုသို့မလိုက်သောကြောင့်အနတ္တ ငါခန္ဓာဟုဆိုနေသည်မှာမင်းခန္ဓာ၅ပါးတို့ပျက်စီးလေပြီဖြစ်၍ပိုင်ရှင်မရှိသောကြောင့်အနတ္တခန္ဓာ၅ပါးကိုကံစိတ်ဥရုအာဟာရမှတပါအခြားပြုလုပ်ဖန်ဆင်းသူဟု၍မရှိသောကြောင့်အနတ္တဤခန္ဓာ၌အတ္တလိပ်ပြသဘောမရှိရာကထိုအတ္တကိုပယ်ရှားသလိုဖြစ်နေသောကြောင့်အနတ္တအတွင်း၌အတ္တဟုသော အခိုင်အမာနှစ်သာရအဖြစ်မရှိသောကြောင့်အနတ္တနော် ခန္ဓာကိုယ်တွင်းနဲ့ရှားသည့်ဘယ်ဟာတစ်ခုမှဆံမရနဲ့ခြေပြားသည့်လိုက်ရှားသည့်ဘာတစ်ခုမှအနှစ်သာရခိုင်မာတာမရှိဘူးအဲ့ဒါကြောင့်အနတ္တာတဲ့နော်ဤအပုဂ္ဂိုလ်တပ္ပသင်္ကာဟိကအလုံးစုံကိုတိမ့်ကျုံ၍ဆိုသောစကားဟု၍အထာကတာမိတ်ဤ၎င်းကိုတီကာ၌နှစ်နည်းဖွင့်ပြိုက်ပထမနည်း၌ကျင်း၌လျောင်းထိုင်ရသွားဣရိယာပု၄ပါးကိုတေးကြစီခွဲပြထားသည်ဖြင့်ဤ၌ တပေါင်းဒီအာလုံးစုရစုယူရမည်ဟုဖွင့်ပြ၏ဒုတိယနေ့မှာဗราဏဖြစ်သောအိဒိယဘုတ်ကြီး၄ပါးမှတပါးအခြားကျွင်းကြံသောလှုပ်ရှားမှုအမူအရာအသေးစိတ်မှန်သမျှကိုလည်းဤ၌ထည့်သွင်းယူရမည်ဟုဖွင့်ပြသည်တဲ့ဒါတော့ထားလိုက်ပါတော့ဗဟိတဝါသူတစ်ပါးဤယုတ်၌လည်းရှုရှု၍နေဤဟူဒီကားတဲ့ဤစကားဖြင့်သူတစ်ပါးသွားနေဟန်စသည်ကိုစဉ်းစား၍လည်းကောင်း ကြည်၍၎င်းရှုမှတ်၍၎င်းညွန်ပြသည်မဟုတ်ပါတဲ့အမှန်အဖြစ်တော်ကမိမိသွားမှုစသည်ကိုမှတ်နေစဉ်တွင်သွားလိုစိတ်စသည်ကြောင့်တောင်တင်းလှုပ်ရှားမှုရုပ်ပေါင်းများသာအစင်းသင့်မပြတ်ဖြစ်နေသည်ကို တွေ့ရ၍သွားတတ်သောငါးကောင်ဟူ၍ကမရှိပြီသွားလိုသော စိတ်စသည်ကြောင့်သွားမှုစားသောရုပ်ပေါင်းမျှအစင်းသင့်ဖြစ်နေသည်ကိုပင်ငါသွားသည်စသည်ဖြင့်ခေါ်ရပေသည် ကိုယ်ပိုင်ဉာဏ်ဖြင့်နှစ်နှစ်ခြိုက်ခြိုက် သဘောကျသောကာလ၌သူတစ်ပါးသွားသည်ယက်သည်စသည်ဖြင့်ပြောဆိုမှုများမှာလည်းနိဒူပင်ဖြစ်သည်ဤသို့ဟူ၍ပင်သဘောကျလျက်စင်ကျင်ဆုံးဖြတ်မိဤသို့သောစင်ကျင်ဆုံးဖြတ်မှုကိုညွန်ပြသည်ဟူ၍သာလျှင်မှတ်အပ်၏အဇဒဗဟိတဝါစာသော အပိုက်ဖြင့်မိမိသွားမှုစသည်ကို ရှုမှတ်လျင်သဘောကျကြည်တလက်သူတစ်ပါးကို၌စင်ကျင်ဆုံးဖြတ်ကြည်တလက်အပြင်ပစ္စယ တစ္ဆခညာနှင့်အနုလောမညာတလှဲ့စီဖြစ်နေပုံကိုညွှန်ပြသည်ဟုမှ၏ဒါကတော့မာစီဆရာတော်ကြီးရဲ့အဖွင့်လေးပါ ရုပ်ဖြစ်ကြောင်းနှင့်ချုပ်ကြောင်းအဝိဇ္ဇာတဏကံအာဟာရဟုသောရုပ်ဖြစ်ကြောင်း၄ပါးရုပ်ဖြစ်ကြောင်းကအဝိဇ္ဇာရဲ့တဏရဲ့ကံရဲ့စားတော့တဲ့အာဟာရရဲ့နော်အဲ့ဒီအကြောင်းတရား၄ပါးကြောင့်ရုပ်ဖြစ်တယ် ရုပ်အသည့်အသည့်ဖြစ်ပေါ်လာမှုတဘာအားဖြင့်၅ပါးဤ၅ပါးကိုရှုမြင်လေသမုဒိယဓမ္မာနုပတိမြည်ဤရုပ်ဖြစ်ကြောင်း၄ပါးတို့၏မရှိခြင်းနှင့်ချုပ်ပြောက်မှုတဘာအားဖြင့်၅ပါးဤ၅ပါးကိုရှုမြင်လေဝယဓမ္မာနုပတိမြည်ဤတဲ့နော်ဒါရုပ်ဖြစ်ကြောင်းတွေကိုရှုတဲ့သမုဒိယဓမ္မာနုပတိနဲ့ဝယဓမ္မာနုပတိကိုပြတာပါ သစ္စာလေးပါးသိမြင်ပုံကစွာခဲ့ပြီးသောနည်းဖြင့်အစွာကင်းအောင်သိနေသောယောဂီဤမှတ်ချက်တိုင်း၌သွားလိုမှုစာသောစိတ်ဤ၎င်းသွားမှုစာသောယုတ်ဤမှတ်သိမှုတတိပညာတို့ဤ၎င်းဖြစ်ပြမှု အနိစ္စလက္ခဏာစသည်တို့ကိုသိသဖြင့်ဒုက္ခသစ္စာကိုပိုင်းခြား၍သိခြင်းပရိညာကိစ္စကိစ္စထိုတို့သိခြင်းကြောင့်ဒုက္ခတရား၌တာယာမှုကိုပယ်ခြင်း ပဟာနာကိစ္စယုံနံဖြစ်ပြစသည်ကိုမသိမှုအတိမှားမှုအဝိဇ္ဇာမှစ၍ဖြစ်လာနိုင်ပွဲကိလေသာကံဝိဘက်ခန္ဓာတို့၏ခြုံငိမ့်ခြုံငိမ့်မှုကိုပြည့်စေသဖြင့်တရင်ကនិရောဓခေါ်တရင်ကနိဗ္ဗာန်ကို မျက်မှောက်ပြုခြင်းဟူသောသစ္စာကိရိယာကိစ္စအမှန်တိုင်းသိမှုတမာဒိဋ္ဌိစသော လောကီမဂ္ဂသစ္စာများကိုပွားစေခြင်းဟူသောဘာဝနာကိစ္စ ဤလေးချက်ကို တပြိုင်တည်းပြီးစီးပါတယ်တဲ့နော်အဲ့ဒီအစွက်ကင်းအောင်သွားတဲ့နေရာမှာအတ္တကောင်းမရှိဘူးဝိညာဉ်ကောင်းမရှိဘူးလို့ရှုမှတ်နေတဲ့ယောဂီမှတ်ချက်တိုင်း၌မှတ်ချက်တိုင်းမှာသွားမှုစားသောစိတ်တွေမှာသွားမှုစားသောယုတ်မှာနော်မှတ်သိမှုတတိပညာမှာ ဖြစ်ပြမှုအတ္တတွေကို အနိစ္စလက္ခဏာဒုက္ခလက္ခဏာအတ္တတွေနဲ့ပိုင်းခြားရှုရမယ်လို့ဆိုလိုတာ ဆိုလိုတာကတော့ဒီရှုမှတ်မှုအပိုင်းတွေထဲမှာဉာဏ်နဲ့ရှုမှတ်ပြီးသွားရင်တက်စာလေးပါးကိုမျက်မှောက်ပြုတာကိုဥစဉ်ဒီမှာဒီဆရာတော်ဘုရားကြီးရဲ့ရှင်းချက်က ပို့ပြီးတော့နားလည်လွယ်တယ်ဆရာတော်ဘုရားကြီးဒါဥစဉ်တို့ဓမ္မတုဒ္ဒဆရာတော်ရှင်ပညာဇောတရေးထားတဲ့ဘာဝနာဝတ္ထုဆိုတဲ့အထက်ကအဲ့ဒီထဲကဟာက ပို့ပြီးတော့ဟောလုပ်တယ်သူက ကုဏသပရံဘိက္ခွေဘိက္ခုကိသံတော်ဝါကိသာမိတိပဇာနာတိထီတော်ဝါထီတော်မိတိပဇာနာတိနိသိဏောဝါနိသိဏောမိတိပဇာနာတိတယာနောဝါတယာနောမိတိပဇာနာတိယဟန်တော်တဲ့နော်သွားလျင် သွားသည်ဟုသိဤရက်လျင်ရက်သည်ဟုသိဤထိုင်လျင်ထိုင်သည်ဟုသိဤလျောင်းလျင်လျောင်းသည်ဟုသိဤဟုသုံးမဟာဝါပါဠိတော်မှာအဲ့လိုဖွင့်ထားပါတယ်တဲ့အထက်ဖော်ပြပါဣရိယာပထရှုနီးမှာဝိပဿနာအနေ အနေဖြင့်ဖျားရှင်သည်ဟောတော်မူခဲ့၏သို့တော်ယင်းကိုတမထအနေနဲ့လဲရှုပွားနိုင်၏တဲ့ရှုပွားလိုသောဤသို့ရှုပွားရ၏တွားခြင်းဣရိယာပုတ်၌ခြေလှမ်းတိုင်းခြေလှမ်းတိုင်းငါသွားဤငါသွားဤဟုခြေ၌တည်သောစိတ်ကိုဖြစ်စေ၍သွားရမည်ခြေတလှမ်းမြအမှတ်တမဲ့မရမိစေနှင့်အာယုံတပါမဝင်စေနှင့်ရချင်းဣရိယာပုတ်၌ရမည်ပြုသောအခါတဲ့ငါရမည်ငါရမည်ဟု၍သိသိ၍ရ အမှတ်တမဲ့မရမိစေနှင့် ရနေစဉ်အခါ၌မိမိကိုယ်ကိုအာယုံပြု၍ငါရဤငါရဤဟု အမျက်စိတ်ကို ဖြစ်စေ၍နေရမည်အပသောစိတ်ထွက်၍မသွားစေနှင့်အာယုံတပါမဝင်စေနှင့် ထိုင်ခြင်းဣရိယာပုတ်၌ထိုင်မြည်ပြုသောအခါငါထိုင်မြည်ငါထိုင်မြည်ဟုမိမိခန္ဓာကိုအာယုံပြု၍ထိုင်ရမည်အမှတ်တမဲ့မထိုင်မိစေနှင့် ထိုင်၍နေစဉ်အခါ၌မိမိခန္ဓာကိုယ်ကိုအာယုံပြု ငါထိုင်ဤငါထိုင်ဤဟုအမျက်စိတ်ကို ဖြစ်စေရမည်အပတုစိတ်မထွက်စေနှင့်အာယုံတစ်ပါးမဝင်စေနှင့်အိတ်ချင်းဣရိယာပုတ်၌အိတ်မြည်ပြူသောအခါငါအိတ်မြည်ဟု၍သိ၍အိတ်အမှတ်တမဲ့မအိတ်မိစေနှင့်အိတ်၍နေစဉ်အခါလဲမိမိခန္ဓာကိုယ်ကိုအာယုံပြု၍ငါအိတ်သည်ငါအိတ်သည်ဟုအမျက်စိတ်ကိုဖြစ်စေရမည်အပတုစိတ်မလွင့်စေနှင့်အာယုံတစ်ပါးမဝင်စေနှင့်တဲ့ဒါက အနတ္တဒီပဏီမှာဒါလည်းဒီဆရာတော်ဘုရားကြီးဖွင့်ပြထားတဲ့ဟာကာယကတာတတိဆိုတိနှင့်အညီတဲ့မိမိခန္ဓာကိုယ်မှလွတ်ရာအပသို့စိတ်ကို ထွက်၍မလွင်ပါစေရအောင်တတိဖြင့်ထိမ့်ချုပ်မှုဖြစ်၏တဲ့ကိုယ်ခန္ဓာကိုယ်ကနေအပြင်ကိုမသွားအောင်တတိနဲ့ထိမ့်ချုပ်တာတဲ့ယခုပြဆို အခက်ပြေးသောအစီရင်တို့ကယခုကာလ၌ရှိကြသောသူသူငါငါ အများတော်နှင့်တင့်လျော်သောအစီရင်တို့ပေသည်ယခုကာလ၌ရှိကြသော သူတို့မူကားအိန္ဒြိယတံဝရသီလနှင့်ပြည့်စုံယုံမျှကာယကတာတတိတီမှုဒီပင်လင်အလွန်ခဲရစ်ဤတဲ့နော်အခုခေတ်ကလူတွေမှာအိန္ဒိယသံဝရနဲ့ပြည့်စုံယုံမြဒီကာယကတာတတိကိုတဲ့ရဖို့ဆိုတော့ခဲရစ်နေတဲ့ခေတ်ဖြစ်နေတယ်တဲ့နော်ငါသွားသည်ငါရသည်အစရှိသည်တို့၌သာငါဟုသောအတ္တတင်ညာ အတ္တတတ္တတင်ညာအတ္တတင်ညာဇီဝတင်ညာကွယ်ပြောက်စေရန်အခွင့်နှင့်အလွန်ဝဲကွာကြကုန်ဤဒါအနတ္ထဒီပတိမှာနော်အတ္တတရားမှတ်တဲ့အခါမှာအဲ့ဒီမှာငါဆိုတဲ့အတ္တတင်ညာတွေအဲ့ဓာတွေကို ခွာနိုင်ဖို့ရာအတော်ကိုဝေးကွာနေကြတယ်တဲ့နော်မှတ်နည်းကိုတမထဆိုရာကြောင်းတဲ့အချုပ်မှာတဲ့ဣရိယာပထကိုတမာတိလို၍တမထအနေရှုပွားလိုတော့ အဲဒီမှာအဲ့ဒါနှစ်ချက်ကိုဦးဇင်းပြန်ပြခြင်းလို့သမထအနေနဲ့ရှုမှလားဝိပဿနာအနေနဲ့ရှုမှလားအဲ့ဒီနှစ်ခုကိုနော်သမထအနေနဲ့ကိုကတမာတိရအောင် လုပ်မယ်ဆိုလို့ရှိရင်သွားတယ်သွားတယ်လှမ်းတယ်လှမ်းတယ်လှမ်းတယ်ဆိုပြီးတော့အဲ့ဒီသွားတယ်သွားတယ်လှမ်းတယ်လှမ်းတယ်ဆိုတာကိုအဲ့ဒါကိုသိနေရမှာအဲ့ဒါကိုဦးဇင်းတို့လွယ်လွယ်မှတ်တဲ့အခါကျတော့ကြွားတယ်လှမ်းတယ် ချတယ်ပေါ့အဲ့ဒီကြွတယ်လှမ်းတယ်ချတယ်ကြွတယ်လှမ်းတယ်ချတယ်ဘယ်ချေလှမ်းရင်ကြွတယ်လှမ်းတယ်ချတယ်ညာချေကြွတယ်လှမ်းတယ်ချတယ်ဒါကအဲ့ကြွတယ်လှမ်းတယ်ချတယ်လို့အဲ့ဒါမှတ်နေတာဒီအဲ့ဒါဒီတမထမှတ်နီးနော်တမာတိကိုလိုချင်အဲ့လိုမှတ်ရအစစချင်းဝိပဿနာ တခါတည်းဒါလိုက်တက်ပြီးတော့မှတ်ဆိုရင်မမှတ်တတ်ဘူးလေ မမှတ်တတ်တဲ့ခါကျတော့စိတ်တွေကဘာဖြစ်သွားလဲဆိုတော့ရမ်းသွားတာလောက်ရတာစိတ်ညစ်သွားတာကိုမှမကြွမ်းကျင်တာဒါကြီးကကိုမှနားမလဲတာအဲ့လိုဖြစ်သွားနားမလဲတဲ့ခါကျတော့အရင်ဆုံးဘာလုပ်ရလဲဆိုတရားယောဂီကအိမ်မှာနေရင်းနဲ့ကိုကဈဉံနေရာလေးရှိတယ်ဆိုလို့ရှိရင်အဲ့ဒါလေးမှဒါလေးကြွတယ်လှမ်းတယ်ခြတယ်ကြွတယ်လှမ်းတယ်ခြတယ်သူအဲ့ဒါမျိုးမှတ်ပေးနေရအဲ့လိုကြွတယ်လှမ်းတယ်ခြတယ်ကိုမှတ်ရင်းမှတ်ရင်းနဲ့ တမာတိကို မွေးမြူရတယ်တဲ့နော်အဲ့ဒီတမာတိမွေးမြူပြီးတော့မှနော်အဲ့ဒီမှာဘာလုပ်ရမလဲရက်သောအခါမှာရက်တယ်ရက်တယ်ဟုမှတ်ထိုင်သောအခါမှာထိုင်တယ်ထိုင်တယ်ဟုမှတ်အိပ်သောအခါမှာအိပ်တယ်အိပ်တယ်ဟုမှတ်အဘဲကြောင့်ရင့်မှတ်နည်းကိုတမထဟုဆိုသည်တဲ့ပညာယုတ်အမူအရာတို့ကို ကမ္မထံလုပ်ငန်းဖြစ်ထားပြီးမှတ်နေ၍၎င်းသွားမှုရပ်မှုထိုင်မှု အိမ်မှုကိစ္စမူရင်းသဘာဝဝါရောဓာတ်ကိုမရှုဘဲခြေဟူသောပညာညာလှမ်းဘယ်လှမ်းဟူသောပညာကြွချဟူသောပညာတို့ကိုအဓိကထားပြီးမှတ်နေ၍၎င်းပဇာနာတိဟူသောဉာဏ်ပညာသည်ပရမတ္ထသဘာဝဣရိယာပထလုပ်ငန်းရှုခန်းမဟုတ်၍တမထဟုဆိုသည်တဲ့ဒါကခြေထောက်ဆိုတဲ့ပညာကြွတယ်လှမ်းတယ်ဆိုတဲ့ပညာကြီးတွေကိုပဲဒါမှတ်နေသေးတာမို့တမထလို့ခေါ်တာပါတဲ့ အဲ့ဒီတမထလည်းအခုပြောသလိုပယ်လို့မရဘူးသူ့ကိုအရင်ဆုံးလှုပ်ယူရမှာအဲ့ဒီတမထပြီးမှဝိပဿနာဘက်ကိုသူကသွားမှာကြိုတင်သိရင်သွားခိုင်းနိုင်ထကထာပြသည့်အတိုင်းဝိပဿနာအနေရှုပွားလို့တော့အောက်ပါအချက်တို့ကိုညာတပရိညာဖြင့်ကြိုသိထားရမည်ဒါဝိပဿနာရှုကြမဲ့ပုံကိုများကြတော့ကြိုပြီးတော့သိရမယ်တဲ့ဒါစောစောဟာကကြွားတယ်လှမ်းတယ်ခြားတယ်ဒိုင်းတယ်ထားတယ်အိတ်တယ်အဲ့ဒါတွေမှတ်နေတာကဒါတမထ နော်ဒါဝိပဿနာကိုသွားရမယ်ဆိုရင်အထာကထာညာတာပရိညာအနေနဲ့အရင်ဆုံးဉာဏ်နဲ့သိရမယ်အရာကားတဲ့ဘယ်ပုဂ္ဂိုလ်တ attva ဤသွားခြင်းဤတသုံးတယောက်သောပုဂ္ဂိုလ်တ attva ဤသွားခြင်းမဖြစ်နိုင်ဘယ်ပုဂ္ဂိုလ်တ attva သွားသည်တသုံးတယောက်သောပုဂ္ဂိုလ်တ attva မသွားသွားနေတယ်ဆိုတာပုဂ္ဂိုလ်လည်းမရှိဘူးတ attva လည်းမရှိဘူးစောစောဟိုကဖွင့်တဲ့အတူတူပါပဲဘဲကြောင့်သွားသည်သွားလို့သောစိတ်သည်ပြုစီရင်အပ်သောဝါယောဓာတ် တတ္တိလွန်ကဲသောယုတ်ကလဤတုံလှုပ်ချင်းကြောင့်သွား၏တဲ့။နောက်ဝါယောဒရဲ့တွန်းကန်လှုပ်ရှားမှုတွေကြောင့်သွားခြင်းဆိုတာဖြစ်တယ်။ထို့ကြောင့်ကိစ္ဆန္တောဝါကိစ္ဆာမိတိပဇာနာတိသွားလျင်လည်းသွားသည်ဟုသိ၏ဟူရာ၌ဆိုရာ၌ဤသို့အပြားဖြင့်သိငါသွားအံ့ဟု သွားလိုသောစိတ်ဖြစ်၏။နော်။ရင်းစိတ်ဒီဝါယောဒတတ္တိလွန်ကဲသောယုတ်ကလကိုဖြစ်စေ၏။အဲ့ဒီစိတ်က ယုတ်ကလတ်တွေကို ဖြစ်စေတယ်ဝါယောဓာတ်ကနော်အဲ့စိတ်ကနေမှဝါယောဓာတ်တတ္တိလွန်ခဲ့တဲ့ယုတ်ကလတ်တွေဖြစ်စေတယ်ယင်းယုတ်ကလတ်ဒီကာယဝိညာဉ်ကိုကိုယ်မူယာကြီးတွေကိုဖြစ်စေတယ်သွားလိုစိတ်ဒီပြုစီရင်အပ်သောဝါယောဓာတ်တတ္တိလွန်ခဲ့သောယုတ်ကလတ်ဤတုံလှုပ်ခြင်းကြောင့်တကိုယ်လုံးကို ရှေ့သို့ဆောင်ခြင်းကိုသွားခြင်းဟုဆို၏တဲ့ဒါကအဲ့သွားမှုသူ့သူ့အသူအစစ်နဲ့ဖြစ်ပေါ်လာတဲ့စိတ်ကဖြစ်လာလို့ ရုပ်တွေလှုပ်ရှားလာတယ်လက္ခဏာများသိသိဤဩစာရှုတုတဲ့အထပ်ပါထကထာစကားအရာသွားကိုက်၌ဝိပဿနာအနေရှုပွားလိုသောဝါယောဓာတ်ကို ထင်မြင်အောင် ရှုရမည်ဆိုသည်မှာမထင်ရှားပါလောတဲ့သို့ဖြစ်၍စာရှုသူအားတောသဘောတွန်းကန်ထောက်မှဖိမြောက်ထိမ့်ရွှေ့လွယ်သဘောစာသောဝါယောဓာတ်ဤလက္ခဏာရတ္တသဘောတို့ကိုကြိုတွင်၍ သိရှိပြတ်မှတ်ထားရမယ်ဝါယောဓာတ်ရဲ့သဘောတရားတိုးတဲ့သဘောရှိတယ်တွန်းတဲ့သဘောရှိတယ်ကန်ထားတဲ့သဘောရှိတယ်ထောက်ထားတဲ့သဘောရှိတယ်မထားတဲ့သဘောရှိတယ်ဖိထားတဲ့သဘောရှိတယ်မြောက်ထားတဲ့သဘောရှိတယ်ထိန်းထားတဲ့သဘောရှိတယ်ရွှေလျားနေတဲ့သဘောရှိတယ်လွဲလွဲနေတဲ့သဘောရှိတယ်ဆိုတော့အဲ့ဒါသဘောလက္ခဏာတွေကိုသိရမယ်တဲ့သွားကိုက်၌ဝိပဿနာနဲ့ရှုပွားလေတော့ ရှုပွားလိုတော်တဲ့အပြင်ရှိခြေဘဝဒူးပေါင်ကိုကြီးစာသောမျက်မြင်ပညာနမိတ်အာယုန်တို့ကိုငုံကြည့်ကသွားတယ်သွားတယ်ဟုတမထအနေနဲ့မမှတ်ပဲတဲ့ခေါင်းကြီးကိုခြေလှမ်းကြီးကိုခြေတော်ကြီးကိုကြည့်ပြီးတော့အဲ့ဒါကြီးကိုသွားတယ်သွားတယ်လို့မမှတ်ပဲဧဇတဝါကာယေယသွားမှုခေါ်ဝါယောလေဓာတ်ယုတ်ပရမဤရွှေလျားမှုကိုတဲ့မူလစတင်ဖန်တီးပေးရာအတွင်အစ္ဆတဘက်ကို အသိနဲ့တတိကိုစူးစိုက်၍ရှုပွားပါတဲ့ယင်းတော်ရှုပွားတော်အပြင်၌သွားမှုတစ်ခုခေါ်ခြေတလှမ်းစာလှမ်းထွက်လာရေးနှင့်လှမ်းထွက်နိုင်ရေးအတွက်အတွင်းဘက်မှစ၍ရွာမှု ရွှေ့မှုပေါင်းများစွာကိုတရွရွတရွရွပေါ်လာသည်ကိုသိလာတွေ့လာလိမ့်မည်ဒါခြေလောက်ရွာကြွတော့မယ်ဆိုတာနဲ့အဲ့မကြွမှုတွေကြွမှုတွေကြွမှုတွေ သူ့ရဲ့တရွရွတွေတရွရွတွေဖြစ်ပေါ်လာတာတွေကိုမြင်အောင်ကြည့်ရမှာရင်းတော့အတွင်းဘက်ကရွာမှုရွှေ့မှုများကိုစုပေါင်းမိမှအပြင်းမြင်သွားမှုတစ်ခု ခြေတလှမ်းစာပေါ်ထွက်လာသည်ကိုယောဂီညာတွင်ခဏတွင်းမှာမြင်တွေ့ရလိမ့်မည်ရင်းတော်မြင်တွေ့လာသောအခါကြွားမှုရွှေ့မှုငယ်ငယ်တွေများစွာ စုပေါင်းမိလိုက်ရင်အပြစ်အပြင်းမြင်တသွားတလန်းကိစ္စကြီးတစ်ခုပြုတ်လိုက်ရင်းဖြင့် အရှိန်ရလာကအပြင်သွားမှုခေါ်တလှမ်းအတွက် အတွင်းသွားမှုခေါ်ရွာမှုရွှဲမှုတွေတပုံတပင်ကြီးအာစုဆက်ပေးနေရအတွင်းသွားမှုတွေကိစ္စပြေးမှအပြင်သွားမှုခြေတလန်းနောက်ဆုံးအလုတ်ပါတကားဟုတွေ့မြင်လာလိမ့်မည်တဲ့ထို့နောက်အတွင်းသွားမှုခေါ်ရွှဲမှုအတွက်လှုပ်မှုကအလင်းလာနေဖို့ကို၎င်းယင်းလှုပ်မှုအတွက်တွန်းမှုကအရင်အလင်းလာနေဖို့ကို၎င်း ယင်တော်မှုအတွက်စေတော်မှုကအလင်းလာနေပုံကို၎င်းယင်စေတော်မှုအတွက်ညွတ်မှုကအလင်းလာနေပုံလာနေပုံကိုတော်၎င်းယင်ညွတ်မှုအတွက်ညွတ်မှုကအလင်းလာနေပုံဘုံကိုတော်၎င်းတွေ့မြင်ပါမည်တဲ့နော်ထောခါအတွင်းအစ္ဆဒမှာအတွင်းထက်အတွင်းအစင်းစင်းတိုးရတိုးရမြင်လာသဖြင့်အပြင်မျက်စိမြင်မြင်သိနိုင်သော ခြေတလားပေါ်ထွက်နိုင်ဖို့အတွက်အတွင်းမှာစတွေ့၏ လှမ်းထွက်နေသောနာခြေလအစဉ်စဉ်ရုပ်ခြေလအစဉ်စဉ်တို့ကိုကူးဆက်သွားပြီးသွားတယ်ခေါ်အကျွေကြီးတစ်ခုဖြစ်သောခြေတလန်းဖြစ်ပေါ်လာပုံကို အတွင်းသွားမှုအစကိုစူးစိုက်လျက်တတိကရှုမှတ်ပွားများနိုင်တော့သည်တဲ့နော်ဒါဘယ်ခြေဖြင့် လှမ်းသည့်ကိစ္စမှာလည်းညာချေကိစ္စတွင်ဖြစ်ပေါ်လာသောသဘာဝအစဉ်တိုင်းပင်ဖြစ်၍ထောက်ဆပြီးသိပါတဲ့ယင်းတို့ဖရာအလိုတော်ကြပါဠိတော်အထာကရာနှင့်အညီအစ္ဆတံဝါအယအတွင်သွားမှုကစ၍ရှုပွားခဲ့သောမိမယောက်ျားယဟန်စာသောပုဂ္ဂလပညာလူခွေးဝက်ကျက်စာသော တတ္တပညာငါငါဥစ္စာငါကိုယ်သောအတ္တပညာအစုပုံသောသမုဟပညာအတုံးခဲစာသောကဏပညာအလုံးပြားအတောရှိစာသောတန်ထာဏပညာ မပြတ်မရှိဆက်ဆက်နေသောတန်တရိပညာဟုသောဤပညာများဝင်စရာထင်မြင်စရာမရှိတော့ပါနံဘက်ကိုလည်းညှို့လိုမှုညှို့မှုစေတော်မှုဟုသောနာအစိတ်စိတ်မွားမွားရုပ်ဘက်ကလည်းတိုးမှုတွန်းမှုရွာရွာကျွေးမှုအစိတ်စိတ်ပေါ်လာတာတွေကိုနော်အာသိလာတဲ့ပြမှားသောမိစ္ဆာဉာဏ်ဤအာယုန်နှင့်ကိလေသာဤအာယုန်အတွင်ထင်မြင်နိုင်ရန်အထက်ပါပညာခုနှစ်မျိုးအနေသို့ရောက်နိုင်သောအခြေခံမှာကင်းလွတ်သွားသဖြင့် ပရမယုတ်ကိစ္စမြတာတွေ့ရှိ နိုင်တော့ရာသွားမှုအစဝင်လုံးဝကင်းလွတ်ပြီသွားကရှုပြီးကိုတွင်ကြည့်ကိုရွေ့သိနေပါတဲ့လက်နှစ်ဖက်လွဲသွားနေစေလှုပ်လွဲသိနေပါတဲ့ကဲဒါကတော့ဥစဉ်နည်းနည်းနားလည်အောင်ပြန်ပြောပြမယ်တမထမှတ်နီးဝိပဿနာမှတ်နီးဆိုပြီးတော့နှစ်နီးလာမယ်နော်အဲ့တော့ဥစဉ်တို့က ကြွတယ်လှမ်းတယ်ချတယ်နော်ကြွတယ်လှမ်းတယ်ချတယ်အဲ့ဒီလိုမှာကြွမှုလှမ်းမှုချမှုတွေကို မှတ်မှတ်နေတာဒီအဲ့ဒါသမထမှတ်နီးနော်တမာတိကိုတည်ငြိမ်အောင်လုပ်တာအဲ့ဒီကနေဝိပဿနာမှတ်တော့မယ်ဆိုတဲ့အခါကျတော့အตาလေးရနေရနေပြီးတော့ကြွမယ်ဆိုရင်ဘယ်သူကအရင်စပေါ်လာလဲကြွခြင်းနဲ့စိတ် ကြွားကျင်တဲ့စိတ်ကလေးကနေမှခြေတော်လေးကိုကြွားကျင်တယ်ဆိုတဲ့စိတ်ကလေးကပေါ်လာအဲ့စိတ်ပေါ်လာတဲ့အဆင့်တင်လေးကိုလည်းကြည့်ရအဲ့ဒီစိတ်ကလေးကကြွကျင်တယ်ဆိုတဲ့စိတ်ကလေးပေါ်လာလို့နောက်ကခြေတော်လေးကသူ့အတူကြွရတယ်အဲ့ကြွရတဲ့အခါမှာဒီခြေတော်ပညာကိုမကြည့်တော့ဘဲနဲ့အဲ့ဒီမှာတွန်းကန်တဲ့ဝါယောဓာတ်ကိုသူကကြည့်တော့ဝါယောဓာတ်ရဲ့သောတော့ကစိတ်ကနေမှဒီဝါယောကို ဖြစ်ပေါ်စေတာစိတ်ကနေမှဒီဝါရောကိုဖြစ်ပေါ်စေတဲ့အခါကျတော့အဲ့ဝါရောတက်ကကြွမှုလေးကနည်းနည်းချင်းနည်းနည်းချင်းကြွကြွလာတာလေးရွရွရွရွရွလေးတွေမောမောလေးတွေတွန်းကန်လာတဲ့သဘောလေးတော့ဝါရော့တက်ရဲ့တွန်းကန်တဲ့သဘောလေးပေါ်လာတာလေးကိုညင်အောင်ကြည့်ပါစောတော်တော့ကခြေတော့ကိုကြည့်တာနော်ကြွတယ်လှမ်းတယ်ချတယ်ဆိုဒါကခြေတော်ကြီးပြဉ္ညာကြီးကိုကြည့်နေတာ ဒီပညာအာယုံကိုကြည့်ပြီးတော့မှ तू ကတမာတိကိုယူတာတမထနဲ့ဒါကြောင့်မို့ဝိပဿနာဓာတ်တိုင်းရှုမယ်ဆိုရင်ကိုယ်ကတမာတိမရှိရင်ရှုလို့မရဘူးရှုလို့မရဘူးဆိုတာကကြွခြင်းနဲ့စိတ်လေးကိုမြင်အောင်ကြည့်မယ်နောက်ပြီးတော့ကြွတဲ့အခါမှာခြေတော်ကြီးကြွတာမကြည့်ဘူးကြွတဲ့အခါမှာဝါရော့တိုက်ရဲ့ဘလို့တွန်းကန်တဲ့သဘောလေးလေဒါဥစဉ်ဒီမှာအခုလက်မြောက်ပြနေပြီဆိုတော့ဒါဝါရော့တိုက်ရဲ့တွန်းကန်နေတာအကြောင်းဖြစ်တာလေ အဲ့ဒါလေးကတမာဒီလေးနဲ့ကြည့်တဲ့အခါကျမှဩဒီလက်လေးတွေလှုပ်နေရတယ်ခြေထောက်လေးတွေကြွနေရတယ်ဒါလေဖြတ်သွားရင်သွားပြီလေဘာမှလှုပ်လို့မရတော့ဟုတ်တယ်မဟုတ်လားအခုဒီမှာဝါယောဓာတ်ရဲ့စိတ်တသက်ဝါယောစိတ်ကြောင့်ဖြစ်သောဝါယောဓာတ်တွေကလက်ဒီမှာလက်တွေရမ်းပြနေတယ်လက်တွေပြောပြနေတယ်ဒီတိုင်းပဲဒါစိတ်ကပြောပြခြင်းတဲ့ဟာတွေကိုနောက်ကနေမှကိုယ်အမူအရာတွေအကုန်လိုက်ပြနေတာလိုက်ပြနေအဲ့ဒါလေးတွေကိုအခု လှမ်းတော့မယ်ဆိုလှမ်းညင်တဲ့စိတ်အဲ့ဒီကနေမှစိတ်ကြောင့်ဝါရောဓာတ်တွေဟာတွန်းလာတယ်ကန်းလာတယ်လှုပ်ရှားလာတယ်အဲ့ဒီတွန်းကန်နေတဲ့ဝါရောဓာတ်ရဲ့သဘောလေးတွေကိုညံထဲမှာမြင်ကြည့်ပြီးတော့ရှုတဲ့အခါကျတော့အော်ဒီနန္တရားကလည်းကြွကျင်နေဆိုတဲ့စိတ်လန့်ညင်နေဆိုတဲ့စိတ်ဒီစိတ်ကလည်းတသိပ်ပြီးတသိပ်သူ့အတူပေါ်နေတာအဲ့ဒါကလည်းငါ့ကိုလည်းမဟုတ်ဘူးငါဥစ္စာလည်းမဟုတ်ဘူးနော် နောက်ပြီးတော့ဒီနောက်ကနေမှရွှေလျားနေတဲ့တွန်းကန်နေတဲ့ဝါရောဓာတ်ဆိုတဲ့ဒီဓာတ်သဘောတွေရုပ်သဘောတွေကလည်းငါကိုလည်းမဟုတ်ငါဥစ္စာလည်းမဟုတ်ဒီထဲမှာ ပုဂ္ဂိုလ်ကောင်တတ္တဝါကောင်အတ္တကောင်ဆိုတာမရှိဘူးနာငါသွားခြင်းလို့ရုပ်ကြီးကနောက်ကနေလိုက်ပေးနေရတာနာငါတကြောင်မို့ရှေ့ကခေါင်းဆောင်နာငါခေါင်းဆောင်ပြီးတော့ရှေ့ကသွားနေတယ်နောက်ကရုပ်တရားတွေကလိုက်လျောနေရတယ် အဲ့ဒီနာငါလည်းပဲငါသူတော်ယောက်ျားမိန်းမပုဂ္ဂိုလ်တ attva မဟုတ်ဘူးအတ္တကောင်ဝိညာဉ်ကောင်သွားနေတာမဟုတ်ဘူးဒီရုပ်ထဲမှာလည်းပဲအတ္တကောင်ဝိညာဉ်ကောင်ဘာတစ်ခုမှရှာလို့မရဘူးဒီရုပ်ထဲကလည်းသူ့အနတူဓာတ်လေးပါးရဲ့ရွှေလျားနေတဲ့သဘောတက်တက်ပဲသူကသူပထဝီဓာတ်တွေတေသောဓာတ်တွေအာဘောဓာတ်တွေဝါယောဓာတ်တွေအဲ့ဒီမှာကြွားမှုလှမ်းမှုမှာတွန်းကန်တဲ့သဘောဝါယောဓာတ်တွေနင်းချလိုက်တဲ့ခါကျတော့မာတယ်တောင့်တယ်ဖြစ်သွားတယ်ဆိုဒါပထဝီဓာတ်ရဲ့သဘောတွေ နော်အဲ့ဒါမှပိုးလာတယ်ဆိုရင်တေသောဓာတ်ရဲ့သဘောတွေဆိုတဲ့ဒါသဘောတွေပဲသူကသူပြောင်းလဲပြီးရွေလျားနေတဲ့သဘာဝကြီးပဲရှိတယ်နာငါလည်းသူ့သဘာဝတရားပဲယုတ်ကလည်းသူ့သဘာဝတရားပဲသူ့အတူဒီယုတ်နဲ့ဒီနာနေဟာဖြစ်ပြီးတော့ပြက်နေတဲ့အနိစ္စပဲနာငါလည်းသူကသူလှုပ်ခြင်းနဲ့ကြွခြင်းနဲ့စိတ်လေးပေါ်တယ်အကြွပြီးရင်သူကမရှိတော့ဘူးဟိုကတခါတည်းတွန်းတဲ့ ဝါရောဓာတ်တွေကလည်းသူ့သဘောသူသူကတွန်းနန်းနေချင်းတွန်းနန်းနေချင်းနန်းနေချင်းတွန်းတွန်းကန်နေတာလှုပ်ရှားနေတာတွေကလည်းသူ့အနေသူပြောင်းလဲနေတာအဲ့တော့ရုပ်တရားတွေကလည်းဖြစ်ပြီးပြက်နေတယ်အော်ဒီတိတတ်တဲ့နာမ်တွေကလည်းဖြစ်ပြီးပြက်နေတယ်လို့ရုပ်တဲ့ရုပ်တရားနဲ့နာမ်တရားတွေဆိုတာဖြစ်ပြီးတော့ပြက်တဲ့သဘာဝတရားပဲရှိတယ်ဒီထဲမှာငါသူတစ်ပါးယောက်ျားမိန်းမဆိုတာမရှိဘူးမမြဲတဲ့အနိစ္စသဘောပဲလို့ အနိစ္စလက္ခဏာကို မြင်ရင်းနဲ့အဲ့ဓာတွေကိုရှုရင်းနဲ့ဩဒီဒါဈဉ္ညာကြွနေရင်းနဲ့ဝိပဿနာ ရှုနေတာနော်ဈဉ္ညာကြွနေရင်းနဲ့ဝိပဿနာရှုနေတာစိတ်တွေကလည်းဖြစ်ပြီးတော့ပြက်နေရတယ်အခုရုပ်တရားတွေကလည်းတွန်းလိုက်ကန်လိုက်လှုပ်ရှားလိုက်ရွေလျားလိုက်ရုပ်တရားတွေလည်းဖြစ်ပြီးပြက်နေရတယ်ဩဒီရုပ်တရားတွေနံတရားတွေဆိုဖြစ်ပြက်နေရတယ်အနိစ္စအနိစ္စဆိုပြီးရှုတဲ့အခါကျတော့ ပုဂ္ဂိုလ်တ attva အတ္တကောင်လိပ်ပြာကောင်ဆိုဘာမှမရှိတော့အဲ့ဒါတွေအကုန်ပယ်သွားပြီးတော့ရုပ်တရားလို့သိတယ်နံတရားလို့သိတယ်အဲနံတရားရဲ့ပြောင်းညှို့မှုတွေကလည်းဖြစ်ပြီးပြတ်တယ်သိမှုတွေကလည်းဖြစ်ပြီးပြတ်တယ်ရုပ်တရားတွေကလည်းတွန်းကန်လှုပ်ရှားမှုတွေကလည်းပထဝီဓာတ်တွေကလည်းဖောက်ပြန်ပြောင်းလဲနေတယ်ဝါယောဓာတ်တွေကလည်းဖောက်ပြန်ပြောင်းလဲနေတယ်တေသောဓာတ်တွေကလည်းဖောက်ပြန်ပြောင်းလဲပျက်စီးနေတယ်အော်ရုပ်တွေကလည်းဖောက်ပြန်ပြောင်းလဲနေပျက်စီးနေတယ်အနိစ္စနံတရားလည်းဖောက်ပြန်ပြောင်းလဲပျက်စီးနေတယ်အနိစ္စ ဒီယုံနဲ့ဒီနာဟာမမြဲတဲ့အနိစ္စပဲလို့ယုံနိုင်ရဲ့အပေါ်မှာအနိစ္စလက္ခဏာတင်ရင်တင်ရင်နဲ့မှအဲ့ဒီကနေမှဒုက္ခလို့မြင်သွားတာဒုက္ခလို့မြင်သွားပြီးတော့ဩဒီဖြစ်ပြနေရတဲ့သင်္ခါရတရားတွေဟာယုတ်ဓမ္မနာဓမ္မတွေဟာဖြစ်ပြတွေသွားနေရတာတွေဒီအနိစ္စမမြဲပါလားဒါကြောင့်ဘုရားရှင်ကိုရောမြတ်ကြီးကသင်္ခါရဒုက္ခဆိုတာဩဒီလိုဒလဇတ်ကြီးဖြစ်ပြနေရလို့ ဒုက္ခပါလားဆိုဒုက္ခလက္ခဏာညာမြင်တယ်အနတ္တပါလားအစိုးမရပါလားငါမပိုင်ပါလားသူ့ဟာနဲ့သူနာငါလည်းသူ့လို့သူ့လို့နဲ့ယုတ်ကလည်းသူ့လို့သူ့လို့နေတာဒီထဲမှာခန္ဓာ၅ပါးယုံနာ၅ပါးသူ့တဘာဝသူ့ဆောင်ဆောင်နေတာပဲရှိတယ်ငါသူ့တဘာယောက်ျားမိန်းမဆိုတာမရှိလိပ်ပယ်ကောင်ဝိညာဉ်ကောင်အတ္တကောင်ဆိုတာမရှိပါလားလို့အဲ့ဒီလိုအမှန်မြင်အမှန်သိပြီးတော့အနတ္တလက္ခဏာညာပေါ့ရင်ဟိုဘက်မှာမက်ဖို့ကူပါတယ်တဲ့မနေ့ကဟောခဲ့တယ် အရှင်အာနန္ဒမထေမြတ်ကအဲ့ဒီကမ္မထာနဲ့ရသွားတာနော်အဲ့ဒါကို ကာယကတာတတိနဲ့ငါရဲ့ရှေ့မှာတဲ့မထေမြတ်တွေမြောင်များစွာသည်ဒီကာယကတာတတိနဲ့နိဗ္ဗာန်ကိုစံဝင်သွားကြတာငါအတိပဲငါဘာလို့မရရမှာလဲဖះရှင် ကိုတော်မြတ်ကြီးအားကိုလည်းငါ့ကိုချက်သားမင်းမကြခင်မှာပဲတရားထုတ်ရင်တရားသူရပြီးရဟန်းကိစ္စပြီးမြောက်ပါလိမ့်မယ်လို့ ဖះရှင်ကိုတော်မြတ်ကြီးကလည်းငါ့ကိုပြောခဲ့တယ်ငါဘာလို့မရမှာလဲဆိုပြီးတော့ तू ကအဲ့ဒီမှာတခါတဲ့အခုကြွားတယ်လှမ်းတယ်ခြားတယ်ဒါကိုတမထအနေနဲ့မှတ်ပြီးတဲ့အခါကျတော့အဲ့ဒီကြွားခြင်းနဲ့စိတ်လှမ်းခြင်းနဲ့စိတ်ခြားခြင်းနဲ့စိတ်အဲ့ဒီကြွခြင်းနဲ့စိတ်ကြောင့်ယုတ်ကြီးလိုက်ကြွပေးရတယ်ဝါယောဓာတ်ရဲ့တွန်းကန်နေတဲ့သဘောလှုပ်ရှားနေတဲ့သဘောအဲ့ဒီဝါယောဓာတ်တွေနဲ့ ဖွဲ့စည်းဓာတ်သဘောတွေနဲ့ဖွဲ့စည်းထားတဲ့ရုပ်ပေါ့နော်အဲ့ဒီဓာတ်ရုပ်သဘောတွေပြောင်းလဲနေတာတွေနံတရားတွေပြောင်းလဲနေတာကို အနေစာဒုက္ခအနတ္တနဲ့ဈဉ္ဉံလျှောက်ရင်းနဲ့ तू ကအဲ့ဒါကိုမှတ်နေတာအဲ့လိုမှတ်ရင်းမှတ်ရင်းနဲ့စိတ်ကဥဒိစ္စကပြောင်းလဲမှုကဘာဖြစ်လာလဲဆိုတော့ငါဘာဖြစ်လို့မရသေးတာလဲ तू ကငါဘာဖြစ်လို့မရသေးရလဲငါဒီလောက် ဝီရိယတွေတင်ပြီးတော့ကြိုးစားနေပါတဲ့နဲ့ငါဘာဖြစ်လို့မရတာလဲဆိုအဲ့ဒါဥဒိစ္စဖြစ်သွားပြီစိတ်ကပြန့်လွင်သွားပြီဒီပေါ်မှာမှတ်ပြီးတော့နေရမယ့်ဟာကိုစိတ်ကပြန့်လွင်ပြီးဥဒိစ္စဖြစ်သွားတယ်အဲ့ဒီဥဒိစ္စကိုပြန်ခွာပြီးတော့ဩဒါဝီရိယငါအရန်လွန်နေတာတမာရိနဲ့ဝီရိယနဲ့နော်သရဏပညာသရဏပညာညှိရမယ်ဝီရိယနဲ့တမာရိညှိရမယ် အဲ့တော့ဝီရိယကလွန်နေလည်းမရဘူးတမာတိဘက်ကလွန်နေလည်းမရဘူးအဲ့ဒါကြောင့်မို့ဝီရိယနဲ့တမာတိဒီနှစ်ခုကို balance ဖြစ်အောင်ငါလုပ်မှာပဲလို့ဆိုပြီးတော့အဲ့ဒီမှာဈဉံသွားရင်ကြကြွတာလှမ်းတာချတာဒီပေါ်မှာအဲ့ဒီမှာဝိပဿနာဉာဏ်ဆင်ញင်သုံးတာပြီးတော့ရှုနေရင်ရှုနေရှုနေရင်နဲ့အဲ့ဒီမှာဂရေမော်မှာလှဲချလိုက်တော့မယ်ဆိုပြီးတော့စိတ်ကိုဝီရိယကိုခဏလျှော့လိုက်တဲ့အချိန်ကာလလေးမှာပဲ ဒီကအမှတ်ကမပြတ်လို့နော်အမှတ်ကလည်းဒလက်ဆက်သူကမှတ်နေတာမှတ်နေတဲ့အခါကျအဲ့ဒီမှာနေတခါတည်းခြေတော့ကလည်းလွတ်ကြမ်းခေါင်းကလည်းကြမ်းပေါ်မှာမရောက်သေးခင်အဲ့ဒီအေရိယာဘုတ်ကထိုင်လည်းမဟုတ်ဘူးရိုက်ရလည်းမဟုတ်ဘူးကြောင့်မို့အေရိယာဘုတ်၄ပါးလုံးလွတ်ပြီးတော့ယဟန္တာဖြစ်သွားတယ်လို့ပြောတာအဲ့ဒါတညာလုံးရှင်အာနန္ဒာဈဉ္ဉံကမ္မထမ်းနဲ့အဲ့ဒီလိုမှတ်ပါတယ်တဲ့ဒါကြောင့်မို့အခုဒီနေ့ဒါ အထူးပြန်မှန်တော့ဣရိယာပထာပိုင်းမှာ ပြောကျင်တာကဦးဇင်းတို့တမထမှန်နီဝိပဿနာမှန်နီနှမျိုးပါဝိပဿနာမှန်နီကတော့ကိုယ့်အတွက်တမာတိမရသေးလို့တပည့်တော်လောက်ရတာခက်ရင်သေးတယ်ဆိုရင်အရင်ဆုံးတမထမှန်နီနဲ့အရင်မှတ်ပါကြွားတယ်လှမ်းတယ်ချတယ်ဒါကိုပဲအရင်ဆုံးပိုင်နိုင်အောင်လုပ်ပါเนาะအဲ့ဓာတွေပိုင်နိုင်သွားပြီးကြွားတယ်လှမ်းတယ်ချတယ်ကြွားတယ်လှမ်းတယ်ချတယ်နဲ့တမာတိကိုထူထောင်းလာပြီးနောက်ပိုင်းကျတော့ သားလေးရပြီးတော့ကြွခြင်းတဲ့စိတ်လေးစိတ်လေးကကြွခြင်းတဲ့စိတ်လေးပြီးတော့ခြေတော်ကြီးကကြွပေးရတယ်ကြွပေးရတဲ့ခါဝါရော့တက်ရဲ့တွန်းကန်တဲ့သဘောလေးကိုအဲ့မှာလေးကြည့်ဩဝါရော့တက်တွန်းကန်နေတဲ့သဘောလေးသူကသူဖြည်းဖြည်းချင်းဖြည်းဖြည်းချင်းတွန်းတိုးတိုးတိုးပြီးတော့ကြွလာရတယ်မလာရတယ်ချလာရတယ်ချခြင်းတဲ့စိတ်ကြွခြင်းတဲ့ရှေ့ကစိတ်ကပေါ်လို့နောက်ကရုပ်တွေကတခါတည်းနောက်ကနေမှအကုန်လိုက်ပြီးတော့လှုပ်နေရတဲ့သဘာဝအစဉ်ကြီး ယုတ်ဓမ္မနန္ဓမ္မရဲ့သူ့တဘာဝသူ့အစဉ်ကြီးဖြစ်ပေါ်နေတဲ့ဟာကိုဉာဏ်နဲ့မြင်အောင်ရှုပါဒါဒီနေ့သင်္ကန်းသာမှာဦးဇင်းတို့ဟိုမြတ်စွာဘုရားဟောတော်မူခဲ့တဲ့မဟာသတိပဋ္ဌာနာသုံးပါပထမအာနာပါနာပပ္ပအာနာပါနာကမ္မထအပိုင်းပြီးပါပြီเนาะဦးဇင်းတို့၄ချက်ရှင်းရှုခဲ့ပါပြီဒါကတော့ဣရိယာပထเนาะဣရိယာဟို၄ပါးရှုမှတ်ပွားများနည်းအပိုင်းမှာဣရိယာဘုတ်၄ပါးပွားများနည်းအပိုင်းမှာ တမထလို့ရှုမယ်ဝိပဿနာလို့ရှုမယ်တမထလို့ရှုရင်ကြွတယ်လှမ်းတယ်ချတယ်ဝိပဿနာလို့ရှုမယ်ဆိုလို့ရှိရင်ကြွကျင်တဲ့စိတ်လှမ်းကျင်တဲ့စိတ်ချကျင်တဲ့စိတ်နောက်ကနေမှဝါရောဓာတ်ရဲ့တွန်းကန်လှုပ်ရှားပြီးတော့ခြေတော်ကြီးကြွပေးရတယ်မပေးရတယ်ချပေးရတယ်ဆိုတွန်းကန်လှုပ်ရှားနေတဲ့ဝါရောဓာတ်ရဲ့သဘောတွေအဲ့ဓာတွေကိုဉာဏ်နဲ့မြင်အောင်ကြည့်ပြီးတော့ဝိပဿနာရှုပြီးတော့မက်ဖို့နိဗ္ဗာန်ရောက်အောင်သွားလို့ရပါတယ်ဒါကြောင့်ယနေ့ ဦးဇင်းတို့တရားတော်မှာအပေါင်းသူတော်ကောင်းတို့တွေသည်မြတ်စွာဘုရားသာသနာတော်မြတ်ကြီးနဲ့တွေ့ထုံတွေ့ကြိုင်မှာမြတ်စွာဘုရားရှင်ကိုတော်မြတ်ကြီးဟောကြားတော်မူခဲ့တဲ့မဟာတတိပဌာနာသုတ်တော်ကြီးအတိုင်းမိမိတို့ကြင့်ကြံကြိုးကုပ်ပွားများအထုတ်နိုင်ကြပါစေကုန်သတည်းသာဓုသာဓုသာဓုပါဗျာ